ဒီနေ့မနေ့ကစကားလက်စကိုဆက်လက်ပြီးတော့ဖောဖို့ပါပဲမနေ့ကမြတ်စွာဘုရားဥစုကောမေဝသောမေကောအဘိယနာမစာတိစာနတ္တဒီလူပြည်လောကမှာရဟန်းဘဝနဲ့နေခြင်းကအထုတ်ခဲ့တဲ့အကျင့်လမ်းစဉ်ဟာဖြောက်မှန်တဲ့အကျင့်လမ်းစဉ်ပါပဲအဲ့ဒါကိုဒီနေ့ပြောဓမ္မသောမေခောယေဝ ထိုအကျင့်လမ်းစဉ်ဆိုတာထိုဆိုတာညွှန်ကြားတာကလူဘဝကအကျင့်မဲ့ကိုညွှန်ကြားတာအဲ့ဒီအကျင့်မဲ့မှာတွေ့ရဲ့ဂုံကြီးတွေ့ရပါရှိတယ်လို့ဆိုတော့ဥจุကဥจุကဆိုတာဖြောက်မှန်တယ်ပေါ့ကောက်ကောက်ကွေ့ကွေ့မရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့နားပေါ့ ဘယ်ဟာတွေကကောက်ကောက်ကွယ်ကွယ်တရားတွေလဲဆိုတာနည်းနည်းသိုပ်ထုတ်ပြီးတော့ပြောပါမယ်။အဲဒီမဂ္ဂင်7ပါးကျင့်တရား၆မှန်တဲ့ဂုဏ်ရှိပုံရှင်းမပြခင်ရှင်းဥစွာဒုစရိုက်10ပါးပြောပြရစီလူတွေမှာသိုးွားတဲ့ကိုယ်မူရာသိုးွားတဲ့နှုတ်မူရာသိုးွားတဲ့စိတ်နေစိတ်ထားပါလေ ဒုစရိတတရားတွေရှိနေရဲ့သူတော်ကောင်းတွေအမြင်နဲ့အမြင်နဲ့ကတော့မဖြောက်မှန်ဘူးလို့ဒီလိုမြင်ပါတယ်သာနာညတာစိတ်နဲ့ပြီးတော့အစဉ်ရင်တုံးမရှိဘူးဆိုလို့ရှိရင်တတ္တဝါတွေကိုညှင်းဆဲတပ်ဖြတ်တဲ့သဘောပေါ်တယ်ဒေါသအလိုလိုက်ပြီးတော့ညှင်းဆဲတပ်ဖြတ်တယ်အဲဒီလိုဆိုလို့ရှိရင်ကိုယ်အမူအရာဟာမဖြောက်မှန်တော့ဘူးမတန်ရှင်းတော့ဘူးဒါတော့ သူတစ်ပါးပိုင်တဲ့ပစ္စည်းကိုမတရားရရယူလို့တဲ့လောဘနဲ့ခိုးမယ်တိုက်မယ်မတရားယူမယ်ဆိုလို့ရှိရင်လည်းဒါသူတော်ကောင်းနေအမြင်နဲ့မဖြောက်ကိုမပိုင်တဲ့ကာမကိစ္စတွေမှာမောက်မောက်မှားမှားပြုကျင်မယ်ဆိုလို့ရှိရင်လည်းပဲအဲ့ဒါလည်းပဲမဖြောက်မှန်ဘူးအဲ့ဒါကာယဝံကလို့ဆိုပါတယ် ကိုမဖြောက်ရင်ကိုမူရာမဖြောက်ရင်အချုပ်ကတော့ကာယဒုစိတ်၃ပါးဟာကာယဝင်က၃ပါးလို့ခေါ်ပါတယ်ပြီးတော့ဝစီဝင်ကတရားဆိုတာဝစီဒုစရိုက်၄ပါးပါပဲအဲ့ဒီဝစီဒုစရိုက်၄ပါးလည်းပဲမမှန်တာပြောတာရန်တိုက်စကားပြောတာပြီးတော့ကြံကြံတန်းတန်းရရင်ပြပြပြောတာ ပြီးတော့အကျိုးမရှိတဲ့စကားတွေပြောတာပေါ့လေဒီမှာအဲ့ဒါကြောင့်ဝစီတ္တ74ပါအဲ့ဒီစကားတွေပြောနေလို့ရှိရင်နှုတ်ဟာမဖြောက်မှန်တော့ကောက်ကောက်ကွေးကွေးဖြစ်ကုန်တာပါဒါပဲအဲ့ဒါဝစီဝင်ကတရား၄ပါးလို့ခေါ်ရတယ်ပြီးတော့မနောဝင်ကတရားဆိုတာစိတ်အကောက်တရားတွေပေါ့စိတ်ကောက်တရားဆိုတာမနောဒုစရိုက်၃ပါးနဲ့ ဝရဏအစရှိတဲ့ကိလေသာစိတ်သက်ဖြစ်နေတဲ့ကိလေသာတွေပါပဲဒါစိတ်ကောက်တရားတွေခေါ်ပါတယ်နောက်တစ်ချက်သုံးပါးဆိုတာသူပိုင်ပစ္စည်းကိုရလူတဲ့သဘောသူပိုင်ပစ္စည်းကိုအပိုင်စီးလူတဲ့သဘောပေါ့နိကိုယ်ပိုင်ပစ္စည်းနေအပိုင်စီးလူတာပြီးတော့သူတို့သူသိပြည့်စီလူတဲ့သဘောရပါလားကောင်းတာပြေကောင်းကျိုးမရဆိုးတာပြေလည်းဆိုးပြေမရပြုသမျှဒီအလကားပဲဆိုတာပေါ့နိ ဒီလို အယူဆမမှန်တာလွဲမှားတာပေါ့လေအဲ့ဒါမနောကံ၃ပါးအဲ့ဒီမနောကံ၃ပါးဖြစ်နေလို့ရှိရင်စိတ်ထားဟာမဖြောင့်ဘူးပေါ့ပြီးတော့လေကာသာမိမိရဲ့စိတ်အစဉ်မှာကမိစ္ဆနာစာရည်နိဝရဏတရားတွေလွှမ်းမိုးခံနေရရင်ဖြစ်နေလို့ရှိရင်လည်းဒါလည်းစိတ်ထားမဖြောင့်ဘူးခြားခြားကိလေသာတွေစိတ်ကူးတွေဖြစ်နေလို့ရှိရင်လည်းဒါလည်းမဖြောင့်ဘူးအဲ့ဒီလိုစိတ်ထဲမှာဖြစ်တဲ့ ကိလေသာတွေမှန်သမျှမနောဝံကခေါ်တာပဲရှုပ်ကတော့မနောတိစိတ်၃ပါးနဲ့စိတ်ထဲဖြစ်နေတဲ့ကိလေသာတွေမှန်သမျှအကုန်လုံးဒါမနောဝံကတရားတွေပါလမ်းစုံလမ်းကောက်တွေရှောက်နေတော့လက်ငင်းပဲကြောက်เสียဘေးတွေမကင်းပဲဖြစ်နေတယ်မကင်းပုံကတော့ကိုက မတရားတာတွေပြုလုပ်တာမတရားတာတွေပြမတရားတဲ့စိတ်တွေစိတ်ထားတွေရှိနေရင် ကိုယ့်ဖြစ်ကိုယ်ကိုအေးစေးစေးမစင်းစားမိသေးရင်သိမတည်သေးဘူးပေါ့အေးစေးစေးမျက်နှာသားကနဲ့စဉ်းစားကြည့်တဲ့အခါမိမိကိုယ်ကိုမိမိကိုယ်တို့စိတ်ထားမဖြောင့်ဘူးကောက်ကွေ့ဘူးပေါ့လေဖြစ်နေဖို့တွေ့ရရင်အားမရဘူးမိမိကတင်ညံ့တာပဲကိုကိုကိုဆွတ်ဆွဲတယ်အတူအပြင်ဒီကဏ္ဍကာလမှာလမ်းကောက်လိုက်တဲ့ပုဂ္ဂိုလ်တွေ တည်မဲ့အခြေအနေစိုးစိုးဝါမြင်လာရင်အဲ့ဒါမှတိတ်ဝင်နေတာပဲ။အော်ဟိတ်ပြီးတော့တည်ရတာပဲဒါမှ။ဟာဖားလိုက်နေချင်းသူပြည်လောကမှာအသက်ကလေးအတူတူလေးနေရတာတတ်မှန်ရှင်းရှင်းနဲ့မနေခဲ့မိဘူး။ကိုယ်မူရာတွေစင်ကြအောင်နှုတ်မူရာတွေစင်ကြအောင်စိတ်နေစိတ်ထားတွေလည်းမြင့်မြတ်ထက်ထကြအောင်မနေမနေခဲ့မိတာမှားလိုက်နေချင်းဆိုတာပေါ့လေ။ ကိုယ့်ကိုယ်ကိုအပြစ်တင်တယ်ချက်ချင်းဘေးဆိုင်တာဘာဖြစ်လို့လဲဆိုတော့လမ်းကောက်လိုက်တာကိုအဲ့ဒီလမ်းကောက်လိုက်တဲ့အခါကိုယ့်ကိုယ်ကိုအပြစ်တင်တဲ့အတ္တနုဝါဒဘေးတင်မဟုတ်ဘူးပရနုဝါဒဘေးဆိုတာဆိုက်တယ်ပညာရှိသူတော်ကောင်းတွေရဲ့အထင်မြင်သိခါရလောကမှာလူပြရှုံးနေတဲ့ပုဂ္ဂိုလ်အကြီးတန်းညစ်ပတ်နေတဲ့ပုဂ္ဂိုလ်ကိုလူကောင်းလူကောင်းတွေက အဖက်မလုတော့တာလို့ပေါ့လေအတိမမပြုတော့တာလို့ထို့တူပဲလူကောင်းသူကောင်းတွေရဲ့အတိမပြုခြင်းလည်းမခံရတော့အထင်မြင်သေးခြင်းပဲခံရတော့တာပဲအဲ့ဒီဘေးတစ်ခုလည်းပဲမကင်းဘူးဘာဖြစ်လို့လဲဆိုတော့သူကအဲ့ဒီကောနဒုစိတ်လမ်းကောက်တွေလိုက်တာဟုတ်ဒါတော့ဆိုရဥပဒေကခွင့်မပြုတဲ့ကိုနှုတ်အပြုတ်မှုတွေပြုမှုမိလို့ရှိရင်လည်းပဲ ဆိုင်ရာအာဏာပိုင်တွေကဥပဒေနဲ့အေးအေးယူတော့တာပဲအဲဒီလိုအေးအေးယူတဲ့အခါမှာထောင်ကျနိုင်လောက်တဲ့အမှုဆိုရင်ထောင်ကျမှာပဲပြီးတော့တေဇာတည်နေလောက်တဲ့အမှုဆိုလို့ရှိရင်လည်းပဲတေဇာတည်ရမှာပဲအဲဒါလည်းမသက်တာဘူးအဲ့ဒီဘေးကြီးစိုက်တော့တာပဲအဲဒါဒန္တာဘေးခေါ်ပါတယ်ဘာဖြစ်လို့လဲဆိုတော့လမ်းကောက်လိုက်မိတာကိုခုကာလစိုးတည်နေတဲ့အဲလူတွေကြည့်ပေါ့ ကြာစုမှုတွေအမျိုးမျိုးပေါ့လေတစ်မျိုးပြီးတစ်မျိုးကျွလွန်နေတာတချို့လူသားမှုတွေဆိုအထက်ကထက်ကကျွလွန်နေတာအဲနောက်ဆုံးအစိုးရကသူတွေနဲ့ရေးယူတဲ့အခါကျတော့သူတို့ဘာမှမတတ်နိုင်တော့အဲဒီဘေးတွေလည်းစိုက်တော့တာပဲသူတို့သူတူတယ်မဟုတ်ဘူးသူသက်ဆိုင်ရာပုဂ္ဂိုလ်တွေလည်းပဲအကုန်လုံးစိတ်မချမ်းသာဖြစ်ကုန်တာပဲတော့အဲတော့လမ်းကောက်လိုက်လို့ရှိရင်ဘယ်လောက်အဖြစ်တွေရတယ်လဲဆိုတာအတွေ့ရတော့ အဲတချို့တချို့ဥပဒေကိုပုံကွယ်ပြီးတော့ချိုးဖောက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်။မကောင်းတဲ့ဒုစရိုက်ကြီးကျူးလွန်ပြီးတော့ရာဇဝတ်မှုတွေပေါ့လေ။အစိုးရကတိလို့အရေးယူတဲ့အခါမျိုးမှာအစိုးရဥပဒေက လူမှုအခွင့်အရေးအပြည့်ပေးထားတာဟုတ်။အဲ့ဒါအခြေတည်ပြီးတော့အလုံးလိမ္မာပန်းတဲ့ရှေ့နေတွေနဲ့ဥပဒေကလွတ်အောင်ပေါ့လေ။ အပြစ်ဒဏ်မခံရအောင်ပေါ့လေရှောက်လွှဲလိုက်လို့လွတ်သွားတာမျိုးတွေလည်းရှိတော့ရှိတတ်ပါတယ်ဒါပေမဲ့လို့ကိုလှုပ်ထားတဲ့ဒုစရိုက်တရားတွေကမကောင်းတာပြုလို့ရှိရင်မကောင်းကျိုးရဆိုတဲ့အတိုင်းပေါ့လေနောက်တမလူရေးတွေးလိုက်လို့ရှိရင်မတက်တာဘူးဒီဒုက္ခတိဘေးကိုတော့ရှောင်လို့မရဘူးသူကတော့ကိုယ့်ကိုယ်ကိုအပြစ်တင်တဲ့ဘေးနဲ့ဒုက္ခတိဘေးတော့ရှောင်လို့မရဘူး လိမ္မာပါဏလို့ပညာရှိသူတော်ကောင်းတွေမသိရအောင်ပုံကွယ်ပြီးတော့လုပ်တယ်ပုံကွယ်ပြီးတော့ဥပဒေချိုးဖောက်တယ်ပေါ့လေအဲ့ဒီနှစ်ခုကလွတ်နိုင်တယ်လို့ဆိုပေမဲ့လို့အတ္တနုဝါဒဘေးကြီးကမကင်းတယ်လို့ဒုက္ခတိဘေးကြီးကလည်းမကင်းဘူးအဲ့ဒီကြောက်စရာဘေးကြီးကလည်းစိုက်လာတော့တာပဲဒီမှာဘာဖြစ်လို့လဲဆိုလို့ရှိရင်အမှန်တော့ကောက်ကွေ့တဲ့လမ်းကိုလိုက်လို့တဲ့ဒုစရိုက်တရားတွေရှုလို့တော့ဒါပါပဲလမ်းကောက်လိုက်လို့ရှိရင်တော့လမ်းရှုပ်လိုက်လို့ရှိရင်တော့ ကြောက်เสียကောင်းတဲ့ဘေးရန်တွေနဲ့ညှဉ်းပန်းမှုအမျိုးမျိုးတွေနဲ့တွေ့ဖို့ကတော့သိကြတာပဲရှောင်လို့တိတ်လို့မရဘူးအဲတော့မဲခင်၈ပါးမှာတော့အဲ့ဒီအကောက်ကွေတွေဘာမှမရှိဘူးအကောက်ကွေမရှိဘူးကတော့မဲခင်၈ပါးထဲမှာသီလမဲခင်လည်းပါနေတယ်သမာဓိမဲခင်လည်းပါနေတယ်ပညာမဲခင်လည်းပါနေတယ်သီလမဲခင်ကတော့သမ္မာဝါကျာ မှန်စွာပြောခြင်းကြောက်မှန်စွာပြောခြင်းပြောစရာရှိလို့ရှိရင်လည်းမှန်မှန်ကန်ကန်ပြောလို့စိတ်ဆိုင်စကားတွေပြောလို့ချိုးသာသာရင်ကြည်ကြည်ပြောလို့အကျိုးရှိတဲ့စကားတွေပြောလို့ပြောနေလို့ရှိရင်ဒါကောက်ကောက်ကွေ့ကွေ့ပြောတဲ့ဝစီတုစရဲ့သုံးပါးကခင်းပြီးတော့နှုတ်ပြောဆိုဟာဖြောင်းနေတာပဲဖြောင်းနေတော့နှုတ်နဲ့ပတ်သက်တဲ့ကြောက်စရာဘေးတွေလှုပ်လှုပ်ခင်းသွားတယ် သီလမဲ့ခင်ကတော့သမ္မာဝါကျာမှန်စွာပြောခြင်းကြောက်မှန်စွာပြောခြင်းပြောစရာရှိလို့ရှိရင်လည်းမှန်မှန်ကန်ကန်ပြောလို့စိတ်စားရေးစကားတွေပြောလို့ချိုးသာသာရေးချင်းချင်းပြောလို့အကျိုးရှိတဲ့စကားတွေပြောလို့ပြောနေလို့ရှိရင်ဒါကောက်ကောက်ကွေ့ကွေ့ပြောတဲ့ဝစီတုစရဲ့သုံးပါးကခင်းပြီးတော့နှုတ်အပြောဆိုဟာဖြောင့်နေတာပဲဖြောင့်နေတော့နှုတ်နဲ့ပတ်သက်တဲ့ ကြောက်เสียပြီလှုပ်လှုပ်ခင်းသွားတယ်ပြီးတော့မတရားအသက်မွေးမှုတွေလည်းပဲရှောင်းနေတာပဲမတရားအသက်မွေးရှောင်းနေတော့အမအာជីវဆိုတာဖြောက်မှန်တဲ့အသက်မွေးမှုတွေရှိနေတယ်တကယ်လို့ဖြောက်မှန်တဲ့အသက်မွေးမှုမရှိဘူးဆိုလို့ရှိရင်ကိုယ်ကိုယ်လည်းပြစ်တင်မယ်သူများလည်းပြစ်တင်မှာပဲအစိုးရခွင့်ပြုတယ်မမှန်တဲ့အတမှုရှိလို့ရှိရင်လည်းဥပဒေနဲ့ရည်ရည်ခံရပါနောက်ဘဝလည်းပဲမသက်တာဘူးအခု ယက္ကိ၈ပါးထဲမှာသမ္မာအာဇီဝခေါ်တဲ့ဖြောင့်မှန်တဲ့အတ္တမျိုးတွေရှိနေတော့ကောက်ကွေ့တဲ့အတ္တမျိုးကင်းတော့ဘေးရန်တွေဒီမှာအလိုလိုကင်းသွားတာဒီဓမ္မကိ၈ပါးမှာသမာဓိခန္ဓာခေါ်တဲ့သမာဓိမဂ္ဂင်ကြီးလည်းပါနေတယ်။ပါပုံကတော့မှန်စွာကြောင်းရစိုက်တာမှန်စွာမှားရတာနဲ့မှန်စွာစိစိုက်တာလက်တွေ့ကြည့်ရလို့ရှိရင်အခုကိုယ်ရဲ့စိုက်ထား လက်ငင်းပေါ်တဲ့အာယုံနဲ့ဆိုကြပါစို့ဝမ်းမဲ့စိတ်ဆိုင်ထားတယ်။ဟောဖောင်းတက်လာတာလေးနဲ့ရရှိမှတ်တာရှိမှတ်တာလေးနဲ့တက်တက်သွားအောင်အဲ့ဒီပုံမှာစိတ်ကလေးစူးစိုက်ပြီးတော့ကြာသွားအောင်ကြောက်မှန်စွာကြောင်းရဆိုင်ပြီးတဲ့သဘောလေးပါနေတယ်။ရှုခွင့်ရှုခွင့်မှာစိတ်ကလေးရောက်သွားအောင်ကြောက်မှန်စွာတွန်းပို့တဲ့သဘော အားစိတ်တဲ့သဘောပါတယ်။အဲ့ဒါသမာယောမဲ့ခင်ခေါ်တယ်။အဲ့ဒီမဲ့ခင်ရှိနေကိလေသာလက်မခံပယ်လာလိုက် တက်တက်တန်တန်ကြောင်းကြစိုက်ပြီးနေတော့အဲ့ဒီအာယုံလေးတွေကိုမလွတ်တမ်းချောက်မှန်စွာမှတ်နိုင်လာတယ်။သမာဓိမဲ့ခင်လေးဖြစ်လာတယ်။အဲ့ဒီမဲ့ခင်လေးဖြစ်လာရင်စိတ်စဉ်ကိလေသာမဝင်ရအောင်သူကပိတ်ဆို့ပေးလိုက်တယ်။ဆွေးမြဲစွာရှိမိရအာယုံမှာစုလဲစိုက်ခလဲကတ်ခလဲကြစိတ်ကလေးဆူဆီးမိသွားတာ။အဲ့ဒါသမာဓိမဲ့ခင်ပဲ။သူဖြစ်လာတဲ့အခါမှာစိတ်ဟာ ပြန်ကျဲပြီးတော့အခြေအနေအဲပျက်စီးသွားတာမရှိဘူးခိုရောက်ဒီရောက်နေရောက်ရခတ်တာမရှိဘူးပူပန်တာမျိုးလည်းမရှိဘူးငြိမ့်ပြီးတော့ဒီထဲမှာလည်းခါတယ်ဝတ်ချသွားတာပဲပြီးတော့ဖြောက်မှန်တဲ့အားဆိုင်မှုဖြောက်မှန်တဲ့အမှားရမှုနဲ့ဖြောက်မှန်တဲ့စူးစိုက်တည်ကြည်မှုရှိနေရင်မနောဝံကခေါ်တဲ့မနောဒိစ္စတရားတွေအဲ့ဒါတွေခင်းနေတော့တာပဲ အဲ့ဒါတွေကင်းနေရင်စိတ်ကလေးတွေကြီးပြီးထူးထူးခြားခြားတီးလာတာပဲခုမလေးရှိပါမှာအဲ့ဒါတွေပါပါတယ်ဒီလာအဲသမာဓိမဲ့ကင်းပါပါတယ်ကောက်အကွေတွေစိတ်အကောက်အကွေတွေဘာမှရှိတော့ဒီခါမှာသမာဓိခန္ဓာခေါ်တဲ့သမာဓိတရားတွေစက္ကန့်နိုင်ပြည့်စုံနေလို့ရှိရင်ဥပမာပြ10မိနစ်မှာဆိုရင်စက္ကန့်ပေါင်း60 10မိနစ်စက္ကန့်တိုင်းပြည့်ဝစွာမှတ်နိုင်ရင်အချိန်ပေါင်း60ပဲ မနှောဝင်ကတရားတွေပေါ့ကင့်သွားတာစိတ်ဓာတ်တွေဖြောက်မှနေတာတဏှာကြီးဆိုလို့ရှိရင်စက္ကမုံ3600ပဲနိုင်မှနိုင်တဏှာကြီးကနေ2နာရီစသည်တွက်ကြည့်ပေါ့လေမနှောဝင်ကတွေကင်းပြီးတော့စိတ်ဓာတ်လေးတွေဟာဘယ်လောက်ဖြောင်ပြူနေသလဲဆိုတာတွက်ကြည့်ပေါ့အဲ့ဒါလမ်းမှရှောက်နေတာပဲလမ်းချောက်ရှောက်နေတာပဲပြီးတော့အာယုန်နဲ့မစိတ်နဲ့ချိန်တဲ့နေတာ သမသင်္ကပ္ပခေါ်တဲ့ရွယ်ကြီးချက်ကပါနေတော့အမြဲတမ်းရှုစရာလေးနဲ့ရှုတာလေးနဲ့တက်တက်နေတာတက်တက်တက်တက်ကြာသွားတော့သဘောမှလေးတွေပေါ်မှာတက်ကြသွားလို့ရှိရင်ယုံနာနေပေါ်မှာတက်ကြသွားလို့ရှိရင်ရုပ်ရည်နာရည်ပိုင်းခြားသိတာတဲ့အကြောင်းနဲ့အကျိုးပေါ်မှာရှိမှတဲ့စိတ်ကလေးကတဲ့ကြနေရွယ်စည်းချက်မှန်လို့တဲ့ကြနေလို့ရှိရင်အကြောင်းရုပ်တွေသိလာတာပဲ။ ကြောင်းကျိုးတဲ့တရားတွေပေါ်မှာမြဲဖို့ဆင်းရဲဖို့သူသဘောတိုက်သူဖြစ်ပုံမှာတဲ့ကြနေရင်မမြဲတာတွေဆင်းရဲသူသဘောတိုက်သူဖြစ်တာတွေသိနေတာဒီနည်းနဲ့ပဲပညာမဲ့ကြီးတွေဖြစ်နေတာအာရုံနဲ့မစိတ်နဲ့ရွယ်စုချက်တဲ့သလားအသိပညာတွေဖြစ်လာပြီဆိုလို့ရှိရင်ခန္ဓာမနောဝင်ကရဲ့မျိုးအနုတ္တိယဓာတ်ပေါ့လေကောက်ပွေဖို့ရအတွက်မျိုးအနေနဲ့ကိန်းနေတဲ့ အမှန်တန်နုနယ်တဲ့ကိလေသာတွေအကောက်တဲ့အမျိုးတွေပေါ့လေအဲ့ဒီမျိုးတွေပါတခါလဲกินသွားတာတိတ်ကိုဖြောင်ဆင်းသွားတာတစ်ချက်တည်းရင်တစ်ချက်မျိုးတွေကုန်သွားတာနှစ်ချက်တည်းနှစ်ချက်မျိုးတွေကုန်သွားတာပဲဒီမှာအရိယာမဖြစ်တဲ့အခါမှာတော့အပြတ်ကုန်သွားတာပေါ့လေအဘူဝဒနာခိုက်တာမှာတော့အချိန်ပိုင်းအချိန်ပိုင်းလေးတွေကုန်နေတာပြတ်နေတာအဲဒီလိုမဂ္ဂင်7ပါးကျင့်တရားမှာကာဒုစရိုက်အစရှိတဲ့အကောက်တရားတွေပေါ့လေလုံးဝမရှိတာ လုံးဝမရှိတဲ့အတွက်ခုနသီလသမာဓိပညာကျင့်တရားတွေနဲ့ပြည့်ဖြတ်ခြင်းအဖြစ်မရတတ်တော့ဘူးရတတ်တော့ဒါဖြောက်နေတာပဲအဲ့ဖြောက်နေတဲ့အကျင့်ကိုဥจุကဖြောက်မှန်တဲ့အကျင့်ပဲတဲ့အဲ့ဒီမဲ့ခင်ရှိပါအဲ့ဒါဖြောက်မှန်တဲ့အကျင့်ပဲဘေးကင်းတဲ့နေစီဖြောက်ရန်ရောက်ဖို့ရန်အတွက်အဲ့ဒီအကျင့်ပဲတဲ့မြတ်စွာဘုရားညွှန်ကြတာဒါရည်ရွယ်ပြီးတော့ညွှန်ကြတာပါပဲဒီနေ့ဒါပဲတော့ကြအောင်စို့ လက်ပကံကျမ်းမှာသိကင်းပုံလေးတွေဆက်ပြီးပြောပါ